ဒီကနေ့သာသနာတော်နှစ်2569ခုနှစ်ကောဇာတက္ကရာ1385ခုနှစ်ဝါကောင်လပြည့်ကျော်9ရက်နေ့ခရစ်နှစ်2023ခုနှစ်စက်တင်ဘာလ9ရက်နေ့မနေ့7နာရီချိန်တွင်ကုသလကာယဓမ္မရိတ်တာတွင်တရားအားထုတ်နေကြသောယောဂီသူတော်စင်များအတွက်ဒီကနေ့ အမှန်ကတော့လုပ်ပေးတရားပါပဲခေါင်းစဉ်တက်လို့ဆိုရင်တော့အာယုံအကြောင်းသိကောင်းစရာဒီလိုခေါင်းစဉ်တက်ပေးမယ်ခေါင်းစဉ်လေးတွေတက်ပေးပါဆိုလို့နော်အာယုံအကြောင်းသိကောင်းစရာနော်စိတ်နဲ့အာယုံဒီဒီစကလုံးနေရာတရားအထုတ်ရင်ကြားနေကြရ ဟုတ်ကဲ့ပါစိတ်နဲ့အာယုဒါကအမြဲကြားနေရတဲ့စကလုံးစိတ်ကတတ်တတ်အာယုကတတ်တတ်လားစိတ်နဲ့အာယုနဲ့ကတပေါင်းနဲ့လားတမျိုးနဲ့လားအာယုဆိုတာဘာလဲဆိုတာတရားအားထုတ်တဲ့လူကသိဖို့လို ဘုန်းကြီးတို့ဒီအာယုန်နဲ့လေ့ကျင့်နေကြရတာအခုတရားဆိုတာအာယုန်ကိုအကူကရိယာထားပြီးတော့သီလသမာဓိပညာဖြစ်အောင်လေ့ကျင့်ရတယ်ဘောပေါက်လားအာယုန်ဆိုဒီကသိစရာအလုံးတို့ကိုအာယုန်လို့ခေါ်တယ်သိလို့ရတာတွေကို အာယုံလို့ခေါ်တယ်အာယုံ6ပါးလို့အားလုံးကသိထားမှာပေါ့ဟုတ်တယ်ပေါ့တရားနယ်ပင်မှာပြောနေတာကအာယုံ6ပါးရူပါယုံသတ္တာယုံခန္ဓာယုံရတာယုံဖောတဘာယုံဓမ္မာယုံလို့အာယုံ6မျိုးပြောထားတယ်အာယုံ6မျိုးပါလို့ပြောထားလဲလို့ တလောကလုံးကအာယုန်ကြီးကြည့်ပဲနေ့စဉ်မြင်လာလဲအာယုန်သွားတယ်လာတယ်စားတယ်တောက်တယ်နေတယ်ထိုင်တယ်သိတယ်ကိုယ့်ဘဝထဲမှာအာယုန်နဲ့အသက်ရှင်နေတာမနဲ့မိုးလင်းကလေးကအာယုန်နဲ့နေတာအာယုန်မနဲ့မိုးလင်းမျက်လုံးဖွင့်လိုက်တာနဲ့အာယုန်ပဲလေမဖွင့်ခင်တွေးတာလည်းပဲအာယုန်ပဲလေဟုတ်တယ်မလားအဲ့တော့ကိုယ်ဘဝတစ်ခုလုံးကို တရားရှုမှတ်မှအာယုန်နဲ့လှုပ်လို့ရတာမဟုတ်နေတာကိုကဘယ်လိုနဲ့နေရတာလဲအာယုန်နဲ့နေရတာအာယုန်နဲ့နေရတာအာရမဏပစ္စယောဆိုကြောင်းတယ်ပေါ့လားဟေတုပစ္စယောပြီးရင်အာရမဏပစ္စယောအာရမဏပစ္စယောဆိုတဲ့စိတ်ဖြစ်ပုံ ဘာဖြစ်ပုံလဲပဲအာရမဏပစ္စယောဆိုတာစိတ်ဆိုတာတဲ့လောကကြီးထဲမှာမရှိဘူးစိတ်မရှိအဲ့လိုပြောလို့ဘယ်လိုပါလိမ့်မလဲလို့မအောင်မိနေစိတ်ကရှိတဲ့တရားမဟုတ်ဘူးစိတ်ဒီဘာလဲတော့အရှိတရားမဟုတ်ဘူးလောကကြီးထဲမှာစိတ်ဆိုတာမရှိဘူးเนาะ ဘောပေါက်လားစိတ်ဆိုတာဘာလဲတော့မရှိဘူးစိတ်ဆိုတာဖြစ်နေတာအရှိတရားမဟုတ်ဘူးအဖြစ်တရားဘာလဲလဲစိတ်ဆိုဒီကအရှိတရားလားအဖြစ်တရားလားအဖြစ်တရားအရှိတရားမဟုတ်ဘူးအဖြစ်တရားဖြစ်သည့်အတွက်ကြောင့်ဖြစ်၍ပါလို့ ပြည့်ရမယ်ဖြစ်၍ပြည့်ရမယ်ရှိတဲ့တရားမျိုးမဟုတ်ပါဘူးအရမဏပစ္စယောဆိုစိတ်ဖြစ်ပုံတွေကိုဟောတဲ့ဟာနော်စိတ်တွေကဘ누구ကြောင့်ဖြစ်တာတော့လို့ဆိုတော့အာယုံကြောင့်ဖြစ်တယ်ကဲစိတ်တွေကဘ누구ကြောင့်ဖြစ်တယ်တော့အာယုံအာရမဏပစ္စယော သဘောပေါက်တယ်နော်စိတ်တရားဘာကြောင့်ဖြစ်တာလဲအာယုံကြောင့်ဖြစ်တာဖြစ်နေတာအဲ့တော့အာယုံကြောင့်ဖြစ်တယ်ဆိုတဲ့အတွက်ကြောင့်ဘုန်းကြီးတို့ကအိတ်လည်းပဲအာယုံရှိနေတယ်နိုးလည်းပဲအာယုံရှိနေတယ်နော် အိပ်နေတဲ့အချိန်တောင်မှပဲစိတ်ရှိလားမရှိဘူးရှိတယ်လို့ဖြစ်ရင်ဘာဖြစ်မလဲမာလားမာလားမာပါတယ်အိပ်နေတဲ့အချိန်တောင်မှစိတ်ဖြစ်နေတယ်လို့တော့စိတ်ကဖြစ်နေတာဘောပေါက်တယ်နော်အိပ်နေတဲ့အချိန်မှာကံကမ္မနမိတ်ဂရိနမိတ်ကိုဘုန်းကြီးတို့က ဟိုတေဂန်ဒီအာယုခေနာကိုကံကမ္မနမိတ်ကတိနမိတ်လို့ခေါ်တယ်အဲ့ဒီအာယုနဲ့တေဂန်ဒီအာယုကိုတော့မှတေဂန်ဒီတော့မှဒီအာယုရှိလားမရှိရှိပါရှိတယ်နော်အိတ်နေတဲ့အချိန်မှလည်းပဲသူကအာယုရှိတယ်နိုးနေတာနိုးနေတဲ့အချိန်မှလည်းပဲအာယုရှိတယ် ဒါကိုနားလည်ဖို့လိုလားမလိုဘူးလားလိုပါတယ်ဒီကံဒီအချိန်မှာလည်းအာယုရှိတယ်ဒါကိုနားလည်ဖို့လိုတယ်နော်စိတ်နဲ့အာယုသည်အမြဲဆုံးနေတယ်ဒါကိုအရင်ဥစွာနားလည်အောင်ကြိုးစားရအောင်စိတ်နဲ့အာယုဆိုတာအမြဲဆုံးနေတာ ဘာနဲ့ဘာအမြဲဆုံးနေတော့စိတ်နဲ့အာယုနားလည်လားစိတ်နဲ့အာယုအမြဲဆုံးနေတယ်ဆိုမျက်လုံးဖွင့်လိုက်တာနဲ့အာယုနဲ့စိတ်ကဆုံးပြီးသားလေနားဖွင့်လိုက်တာနဲ့အာယုနဲ့စိတ်ကဆုံးပြီးသားလေအဲ့တော့အာယုစိတ်ကဖြစ်နေတယ်ဆိုတာကအဆက်မပြတ်ဖြစ်နေတာဟုတ်သူကအာယုတွေကလည်းအဆက်မပြတ်တဲ့အတွက်ဟမ် ရူပါယုံအလုံးလုံးပြီးရင်တတ္တာယုံတတ္တာယုံပြီးခန္ဓာတစ်ခု အာယုံတစ်ခုမဟုတ်နဲ့တစ်ခုနဲ့တစ်ခုမဟုတ်တစ်ခုကလည်းဖြစ်နေတဲ့အခါကျတော့စိတ်ကလည်းဒီအာယုံကိုလိုက်လိုက်ပြီးတော့စိတ်တွေကဖြစ်နေတာအာယုန်တွေကလည်းအဆက်မပြတ်ရှိနေတဲ့အတွက်စိတ်တွေကလည်းအဆက်မပြတ်ပါဖြစ်နေတော့ဖြစ်နေရတယ်လို့ဒီလိုနားလည်ရမယ်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခု ကံမြင်တဲ့အာယုံပြီးရင်စိတ်ကပဲရောက်သွားတယ်ကြားလာရောက်သွားကြားတဲ့အာယုံကြားတဲ့အာယုံပြီးထိတဲ့အာယုံဟောထိတဲ့အာယုံပြီးစိတ်ကတစ်ချိန်လုံးသူသိနေတယ်ဆိုအာယုံတစ်ခုခုကိုသူအမြဲတမ်းသိအာယုံတစ်ခုခုကိုအမြဲတမ်းယူနေတယ်အာယုံမရှိတော့ဘူးဆိုရင်စိတ်လည်းပဲမရှိတော့နိဗ္ဗာန်တော်မှပဲအာယုံပဲနိဗ္ဗာန်အာယုံသဘောပေါက်လားနော် အဲ့တော့စိတ်ဆိုတာကဖြစ်နေတဲ့တရားပါရှိနေတဲ့တရားမဟုတ်ဘူးဘာဘာလဲဘာတရားလဲဖြစ်တရားစိတ်ဒီအဖြစ်တရားစိတ်ဒီဘာကြောင့်ဖြစ်တယ်လဲအာယုံကြောင့်ဖြစ်တယ်အာယုံဆိုတာဘယ်နှမျိုးရှိလဲလို့မေးရင်တော့အချင်းချုံလိုက်ရင်6မျိုးရှိတော့တရားအထုတ်တဲ့လူတွေကတရားအထုတ်တဲ့လူတွေပဲဒီ6မျိုးနဲ့ ဒီ6မျိုးကိုသိတယ်လို့ထင်တာဒီ6မျိုးရှိတယ်လို့ထင်တာပေါ့တလောကလုံးအာယုန်ကြီးကြည့်ပဲနော်မြမာပြည်ကိုတတိယနေဆိုရင်အာယုန်ပဲအလုတ်သွားရအောင်ပဲဆိုတာလဲအာယုန်ပဲအကုန်မော့အကုန်မော့ဟင်းချက်ရအောင်ပဲထမင်းချက်ရအောင်ပဲဆိုလဲအာယုန်နေပဲဟုတ်တယ်မလားဈေးဝယ်ရအောင်ပဲပါလောက်အောင်ပဲညာလောက်အောင်ပဲဆိုတော့ဘာတွေပဲလဲအဲ့ဒါဗျာအာယုန်နေပဲ ကိုယ်ဘဝထဲမှာနေ့စဉ်ဘဝထဲမှာဘာတွေနဲ့အလုပ်လုပ်နေရအာယုန်နဲ့ပဲအလုပ်လုပ်နေရအာယုန်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်နေတဲ့အခါကျတော့ဒီအာယုန်ကြီးရဲ့လေစားမှုအမျိုးမျိုးနဲ့သွားနေတာနော်အာချစ်ချင်းမုံချင်းမကျေနပ်ချင်းကျေနပ်ချင်းဆိုတာဘယ်ပေါ်မှာမိပြီးသွားနေတာလေအာယုန်ကိုမိပြီးတော့သွားနေတာအဲ့ဒါကိုအရင်ဆုံးပါလို့ဖို့လို့ နားလည်ဖို့လိုလားမလိုဘူးအာယုဆိုတာနားလည်ပြီသိလို့ရတာမှမများဘာလို့ခေါ်လဲအာယုသိစရာအလုံးကိုလည်းအာယုသိလို့ရတယ်လေသိလို့ရတဲ့ဟာတွေကကိုယ်စိတ်နဲ့သိလို့ရတဲ့ဟာမှမများအာယုသိစရာမှမများလည်းအာယုဆိုတော့ သိလို့ရနေတဲ့သိနေတဲ့ဟာတွေကအကုန်လုံးပါတယ်ပဲတော့အာယုန်လေးကြီးပဲဆိုတော့သိတာလည်းမနဲ့မိုးလင်းကလေးကအိတ်နေတဲ့အချိန်မသိဘူးထားဘဝင်စိတ်မသိတာမဟုတ်ဘူးသူ့အာယုန်နဲ့သူလဲနေတာဒါဒါပေမဲ့မိုးလင်းကလေးကမိုးအိတ်တဲ့အချိန်ထိစိတ်ကသိမနေဘူးလားသိနေတဲ့ခါကျတော့ဟိုဘုန်းကြီးတို့ကဒီစိတ်ကိုမြဲတယ်ခိုင်တယ်လို့ထင်လာတယ်စိတ်ကိုရှိတယ်လို့ထင်နေတာ တပည့်တော်တို့မွေးကလေးကလည်းဒီစိတ်ပဲအခုလည်းပဲဒီစိတ်ပဲနောက်ကြတော့လည်းဒီကံဒီလည်းဒီစိတ်ပဲဒီလိုသွားထင်တာကိုစိတ်ကိုဘာအနေနဲ့ယူထားလဲနိစ္စမြဲတယ်လို့ယူတယ်ဟုတ်တယ်မဟုတ်လားစိတ်ကိုမြဲတယ်လို့ထင်နေတာစိတ်သည်နိစ္စတရားမျိုးမဟုတ်ဘူးအနိစ္စတရားမျိုးစိတ်ကပါလားနိစ္စ ရုပ်ကလည်းလိမ့်ဆောင်အဲ့ဒါနည်းနည်းသိကြတာပေါ့နော်တဖြည်းဖြည်းအိုလာတယ်ကိုဖြစ်ချင်တိုင်းမဖြစ်ဘူးဆိုသိသိကြတော့လူတွေအနေစာလို့မသိစိတ်ကလည်းဗာတရားမျိုးလေအနေစာတရားမျိုးသင်္ခါရတရားမျိုးပဲနော်ဗာတရားမျိုးလေသင်္ခါရတရားမျိုးစိတ်ဆိုတွေက အနိစ္စတရားမျိုးရုပ်သင်္ခါရနာမ်သင်္ခါရလို့ဒီလိုသုံးတယ်ပေါ့စိတ်ကလည်းအိဋ္ဌာပဲရုပ်ကလည်းအိဋ္ဌာပဲမြဲတဲ့တရားမဟုတ်ဘူးမမြဲတာမှတစ်စက္ကန့်ကိုဂတိတသိဖြစ်၍ပြည့်ဤဘလောက်ထိတောင်မမြဲဘူးလဲဆိုတစ်စက္ကန့်လေးတောင်မှသူကဂတိပေါင်းဘလောက်ထိဖြစ်ပြီးပြတ်သွားတယ် အပေးဆိုတော့ဘုန်းကြီးတို့အသိဉာဏ်နဲ့တော့လိုက်ပြီးတော့ဒါကိုမကြည့်နိုင်ဘူး။ဒါသဗ္ဗညုတဉာဏ်တော်ကြီးနဲ့ကြည်ထားလို့သိရတာနော်။သဘောပေါက်လား။တစ်စက္ကန့်ကိုဂတိသသိဖြစ်၍ပြည့်တယ်။ဒါဆိုရင်ယုတ်နဲ့အာအန်စိတ်နဲ့အာယုံကဆက်ဆက်မှုရှိတာပေါ့။ဟုတ်တယ်မဟုတ်လား။ မြင်ပြီလားစိတ်နဲ့အာယုန်တွေဘာဖြစ်နေတော့ရူပယတနာသက္ခဝိညာဏဓာတုယဟုတ်တယ်မလားတန်တံမြုပ်တကံနိသဓမ္မနံအာရမဏပစ္စေနပစ္စယရူပယရူပယတနာရူပယုံဟာသက္ခဝိညာဏဓာတုယ မြင်သိစိတ်နဲ့အပေါင်းပါလို့ဖြစ်ဖို့ရန်အတွက်ရူပယုံသည်သက္ခုဝိညာဏဓာတုယတန်တံမြုပ်တကာနိသဓမ္မာနံအမှန်ကတော့မြင်သိစိတ်တစ်ခုတည်းနဲ့မရဘူးသူကဉာဏ်နဲ့အပေါင်းပါစိတ်တွေရှိတယ်စေတသိက်တွေရှိတယ်သက္ခုဝိညာဉ်စိတ်နဲ့ အပေါင်းပါနန္တရားများဖြစ်ပေါ်လာဖို့အတွက်အရမဏအာယုံအနေနဲ့ကျေစုပြုပါလေဟုတ်တယ်မဟုတ်နော်အရမဏပစ္စယောသည်စိတ်ဖြစ်အောင်ကျေစုပြုနေတဲ့အာယုံတရားတွေကိုဖော်ထုတ်ပြတာနားလည်လားအရမဏပစ္စည်းဆိုတာ စိတ်ဖြစ်ပုံတွေကိုဟောတဲ့ပစ္စည်းဒါတစ်ခုပဲထုတ်ပြမယ်နော်စက္ခုဝိညာဉ်စိတ်ဖြစ်ဖို့ရန်အတွက်ဘာလို့လဲရူပယုံလို့တယ်ရူပယုံဆိုတဲ့အာယုံကခြေစုပြုနေတယ်အာရမဏပစ္စည်းအနေနဲ့ခြေစုပြုနေလို့စိတ်ဆိုတာမြင်သိစိတ်ဆိုတာဖြစ်တာ တန်နဲ့ကြားပြီးစိတ်နံပြီးစိတ်ထိပြီးစိတ်အကုန်လုံးသည်အာရမဏပစ္စယောအာယုန်နေဖြစ်ပါလေဘာလို့နေတာလဲအာယုန်ကကျေစုပြုနေလို့ဒီစိတ်တွေကဖြစ်နေတာတဲ့နော်ဒီစိတ်တွေကဖြစ်နေတာအာယုန်ကိုဆွေးမကင်ထားခြင်းမရှိဘူးဆိုရင်စိတ်ကဖြစ်လို့လည်းမရဘူး တောင်ဝေးကျိုးရန်ကိုကင်ပြီးရှောက်ရသလိုပဲအသက်ကြီးတဲ့ပုဂ္ဂိုလ်အာယုံကိုမီ၍ဖြစ်သည်စိတ်ဆိုတာဘုမီဖြစ်တယ်အာယုံကိုအမီပြုမှဖြစ်တယ်နားလည်ပြီနော်ဒါပဏာမပြောပြတာအကြောင်းတင်ပုံမှရှင်းပြမယ် စိတ်နဲ့အာယုံဒီပါဖြစ်နေတယ်ဟုတ်အမြဲမဆုံးဘူးလားအာယုံကြောင့်အာယုံကိုမြည်၍စိတ်ကဖြစ်သည်အာယုံမြည်ပြီးတော့စိတ်ကဖြစ်တယ်သိသွားပြီเนาะအဲ့တော့ဘလို့ဖြစ်လာလဲဆိုတော့လူကလေမြင်တယ်ဆိုတာအာယုံကြောင့်စိတ်ဖြစ်တယ်လို့ မသိတော့ဘဲနဲ့ငါမြင်တယ်လို့ဖြစ်သွားတယ်တကယ်ဖြစ်နေတာပရိဒေါဖြစ်တာအာယုံကြောင့်မြင်စိတ်ဖြစ်တာမြင်စိတ်တစ်ခုကိုပြောမယ်ရူပါယုံဆိုတဲ့အာယုံကြောင့်မှဖြစ်သွားတာရူပါယုံကြောင့်မြင်နေဆိုတာဖြစ်သွားတယ်နော်မြင်စိတ်ဖြစ်သွားတယ်အဲ့တော့မြင်လိုက်တယ်ဆိုရင်ဩဒါအာယုံကြောင့်ငါမြင်တာလို့ဒီလိုလူကမသိတော့ဘဲနဲ့အာယုံကြောင့်မြင်စိတ်ဖြစ်တယ်လို့မသိဘဲနဲ့ ဘာဖြစ်သွားလဲဆိုငါမြင်တယ်လို့ဖြစ်သွားတယ်မြင်တာဒီငါပါသွားတယ်ဒီအနေထားကိုမသိတော့မြင်သမျှငါလှုပ်လို့မြင်တာငါကြည့်လို့မြင်တာကြားတာလည်းငါကြားတာလှုပ်တာလည်းငါလှုပ်တာစားတာငါတွေငါတွေငါတွေငါတွေကစိတ်ကိုဘယ်သူကတ်သွားလဲငါကတ်သွားတာဆွဲတယ်ဆိုတာလဲအာယုံမှာဆွဲတာမဟုတ်ဘူးစိတ်မှာဆွဲတာဆွဲစိတ်ကတ် နာဆိုတဲ့ဆွဲစိတ်တက္ကာယဒိဋ္ဌိဆိုတဲ့ဆွဲစိတ်ကဘယ်မှာဖြစ်တာလဲစိတ်မှာဖြစ်တာဆွဲစိတ်တက္ကာယဒိဋ္ဌိဥပဒေအလုံးကဘယ်မှာဖြစ်လဲစိတ်မှာပဲဖြစ်တယ်အာယုကဘာမှမဖြစ်ဘူးအာယုကသူ့အတူနေတာဘာမှမဖြစ်ဘူးဒါကြောင့်အာယုကကင်လို့မရဘူးဘယ်ကိုကင်ရမလဲစိတ်ကိုပဲကင်ရမယ်စိတ်ကိုပဲပိုင်အောင်လုပ်ရမှာအာယုကိုသွားမကင်ဘူးအာယုကိုသွားပိုင်အောင်မလုပ်ဘူး နော်ဘယ်ကိုပိုင်ရင်အာယုံကိုနိုင်မလဲစိတ်ကိုပိုင်ရင်အာယုံကိုနိုင်တယ်ကဲဒီလိုအာယုံကိုအမိပြု၍စိတ်တွေဖြစ်မှမသိတော့အာမြင်နဲ့ငါပဲကြားနဲ့ငါပဲအကုန်လုံးတွေးတာအကုန်လုံးဟိုဟိုတတိယလားဟိုဘာလောက်တာတရားလဲငါလောက်တာငါငါငါငါအဲ့ဒီငါတွေကဒီဒီစိတ်ကလည်းဟိုဘာလောက်အောင်လို့သိတယ်ဒါလောက်အောင်အကုန်လုံးပေါ့အဲ့ဒီဖြစ်နေသမျှစိတ်တွေကိုငါလို့ပဲမြင်နေတာလေ နော်မြင်နေငါမြင်နေဆိုတော့အာယုန်ဒီပဲလေငါပဲစိတ်ကလည်းငါပဲဆိုတော့အာယုန်နဲ့စိတ်ကအတွဲဖြစ်နေတယ်မခွဲနိုင်ဘူးဟုတ်တယ်မလားအာယုန်နဲ့စိတ်ကိုသူကတရားအားထုတ်တဲ့ခါကျမှဒီစကလုံးမကြားဘူးလားနော်အပြစ်မှနေဒါမသိတော့တရားအားထုတ်တာတမိုးကြီးလားမကြည့်ဘူးလားကြည့်ပါဘူးနော်ငါငါနဲ့တွဲသွားပြီ အာယုံနဲ့စိတ်ကွဲအောင်ကြိတ်တိဟိမဲ့ခေါ်ပြီတဲ့အာယုံနဲ့စိတ်ကိုခွဲပြီးတော့မြင်ဖို့လိုတယ်နော်စိတ်ဟူသမျှဒီအာယုံကိုမိပြီးတော့ဗာလဲဖြစ်တယ်အဲ့ဒီလိုမမြင်ဘူးဆိုရင်အာယုံနဲ့တွဲစိတ်ကိုခွဲအမြဲကြိုးစားလေအာယုံနဲ့တွဲနေတဲ့စိတ်ကိုခွဲထုတ်ပြီးတော့ ပြည့်မြင်နိုင်စွမ်းရှိဖို့လိုလားမလိုလားအာယုံကတတ်တတ်ပဲစိတ်ကတတ်တတ်ပဲနော်အဲ့လိုတတ်တတ်ဖြစ်မှတရားရှုမှတ်တဲ့အခါမှာသူ့ရဲ့သဘောသဘာဝကိုပို့ပြီးတော့နားလည်မယ်ဘဝတည်းနေတဲ့အခါမှာလည်းအတ္တယုံနေပြီးတော့စိတ်ကြည်ကြည်ဉာဏ်နေလို့ရမယ်တော့ဒီအာယုံကလေပညာအာယုံလို့ဒီလိုလဲရှိတယ် အာယုမှာပရမအာယုဘယ်နှမျိုးရှိလဲပညာအာယုပရမအာယုနှမျိုးရှိတယ်စိတ်ကတော့တစ်မျိုးတည်းပဲဒီအာယုံကိုမြည်၍စိတ်ဖြစ်တယ် ဒီအာယုန်ဒီဘယ်နှမျိုးရှိတော့ပညာအာယုန်ပရမအာယုန်ရုပ်အာယုန်နာအာယုန်ကဘယ်တဲ့ပါ့မလဲဒီထဲမှာထပ်ပြီးတော့ဘာလို့ရုပ်အာယုန်နာအာယုန်ပြီးတော့နိဗ္ဗာန်အာယုန်ဒီလိုပြောလို့မရဘူးလားအာယုန်နေနော်ပညာအာယုန် ပရမအာယုံရုပ်အာယုံနာအာယုံဟုတ်ပြီဒီစိတ်ကဒီအာယုံကိုဓာတ်ရိုက်သိနေတာကိုဘာမှလုပ်ဆရာမလို့နော်စိတ်ဒီအာယုံကိုသိတယ်ဆိုတာအာထုတ်ပြီးလုပ်ဆရာမလို့သူ့အလိုလျောက်ကိုသိနေလေမျက်စိမြင်တယ်သူ့အလိုလျောက်သိနေတာဒီဥစ္စာနားလည်မှတရားအထုတ်တာအဆင်ပြေမယ်နော်ဟုတ်ပြီလား စိတ်ဒီအာယုံကိုသူ့အလိုအလျောက်သိနေတာတရားအထုတ်တဲ့အခါကျတော့ဒီအာယုံဖြစ်စိတ်ကိုလေ့ကျင့်ပေးရမယ်အာယုံနဲ့စိတ်ကိုလေ့ကျင့်ခြင်းကိုပဲဘာလို့ခေါ်တော့တရားအထုတ်တယ်လို့ခေါ်တယ်ဘဝနာပွားတယ်လို့ခေါ်တော့เนาะ စိတ်နဲ့အာယုကအလိုလျောက်ဆုံးနေတယ်ဘာမှလုပ်စရာမလိုဘူးတဘာဝတရားကဆုံပြီးသားဘာလို့ဆုံနေလို့သုံးနေဆိုတဲ့အခါကျတော့အာယုံကြောင့်စိတ်တွေသူ့အတူဖြစ်နေတာဆိုတော့စိတ်နဲ့အာယုံကတွန်တွဲပြီးသားပဲဘာမှလုပ်စရာမလိုဘူးမြင်တာလည်းသူ့အတူအလိုလျောက်ပဲတဘာဝတရားကလုပ်ပေးပြီးသားပဲဒီတော့ဒီအာယုံကိုဘဝနာဖြစ်အောင်စိတ်ဖြင့်လေ့ကျင့်ရမယ်ဒီအာယုံကို စိတ်ဖြင့်လေ့ကျင့်ခြင်းကိုဘာလို့ခေါ်လဲဒါဆိုရင်မေးစရာမေးခွန်းပေါ်လာပြီဒီမှာအရှင်ဘုရားစိတ်ကအာယုန်နဲ့သူ့အတူအမြဲတမ်းဖြစ်နေတာတိကျကြီးပါလို့လေ့ကျင့်ရမှာတော့ဆိုတော့ကမ္မထံအာယုန်ဖြစ်အောင်လေ့ကျင့်ရမှာเนาะပါတယ်လေကမ္မထံအာယုန်ဖြစ်အောင် လေ့ကျင့်ရမယ် လေ့ကျင့်တဲ့မှာကာမဌာနကာမဆိုတာကာမဆိုတာအလုတ်တနည်းအားဖြင့်အမှုဖြစ်တဲ့ဌာနနေရာလေးအမှုဖြစ်နေတဲ့နေရာလေးဝင်လေဆိုတဲ့အမှုဖြစ်နေတဲ့နေရာလေးထွက်လေဆိုတဲ့အမှုဖြစ်နေတဲ့နေရာလေးကမ္မထံအာရ ပါအာယုံနဲ့လေးကျင့်တယ်ဆိုတာကမ္မထမ်းအာယုံနဲ့လေးကျင့်ရတာနော်ပညာအာယုံနဲ့လည်းလေးကျင့်လို့ရတယ်ပရမအာယုံနဲ့လည်းလေးကျင့်လို့ရတယ်သဘောပေါက်လားကမ္မထမ်းအာယုံနဲ့တွေးသမျှအာယုံအာယုံဖြစ်အောင်လုပ်လို့ရတယ်မြင်တဲ့အာယုံကိုလည်းကမ္မထမ်းအာယုံဖြစ်အောင်လုပ်လို့ရတယ်ကြားတဲ့အာယုံ ကမ္မထာအာယုံဖြစ်အောင်လေ့ကျင့်တဲ့နေရာမှာသူကဘာလို့လဲဆိုတော့တတိလို့တယ်ဘာလို့လဲစိတ်နဲ့အာယုံတည်နေတဲ့အချိန်မှာဘာမှမပါဘူးတတိမပါဘူးတမာတိမပါဘူးပညာမပါဘူးဟုတ်တယ်မလားဒီထဲမှာအော်တိုသွားနေတာဘာမှမပါဘာမှမပါတိုင်းမပါတိုင်းစိတ်နဲ့အာယုံအော်တိုဒီလိုတည်နေတဲ့အချိန်မှာဘာမှမပါဘူး မပါတိုင်းမပါတိုင်းမှာသူဘာပဲဖြစ်နေလဲဘာပဲထွက်နေလဲဒီဘက်ကကိလေသာပဲထွက်နေတယ်ဒါအလိုလျောက်ထွက်နေတာပဲကိလေသာအလိုလျောက်ဖြစ်နေတာနော်စိတ်မှာကတတိမရှိတဲ့၍ဘယ်သူကအလိုလျောက်ဖြစ်နေတာကိလေသာကအော်တိုသွားတယ်စိတ်နဲ့အာယုစုံနေစုံပြီးဒေါသလောဘမောဟမာနအကုန်ဖြစ်တယ်အလိုလျောက်ဖြစ်တယ်တရားမထိုင်တဲ့အချိန်မှဒါကြီးသူ့အတူဖြစ်တယ် တရားမထိုင်ဒီဥစ္စာဘ누구မိပြန်တော့ဆိုရင်ဒီတရားကိုမိပြီးဖြစ်တာဒီသုံးကအော်တိုသွားနေတယ်ဒီတိုင်းနော်စိတ်အာယုံကိလေသာစိတ်အာယုံကိလေသာကိလေသာဘ누구မိတာတော့ပညာအာယုံမိတာပညာအာယုံဆိုတာနာပဲယောက်ျားပဲမိန်းမပဲသတ္တဖြစ်ပုဂ္ဂိုလ်ပဲတတ္တဝါပဲဆိုတာ တရားမီပြီးတော့ဘာဖြစ်နေလဲသဘောပေါက်ပြီနော်ဒီထိသဘောပေါက်လားဒါအော်တိုအော်တိုဖြစ်နေတယ်ဘာမပါတဲ့အချိန်လဲကိုဘာမှလုပ်เสียမလို့ကိုမလုပ်ပဲဖြစ်နေတာလေ तू อ่ะဘာဒီကိလေသာကကိုမလုပ်ပဲနဲ့ဘာလို့ဖြစ်နေလဲဆိုရင်ဒီအာယုံကအမြဲတမ်းပါဖြစ် ပညာဖြစ်နေတာဘုန်းကြီးကပညာအာရုံနဲ့နေရတာအဖေဆိုတာလည်းပညာပဲအမေဆိုတာလည်းပညာပဲဆရာတော်ဆိုတာလည်းပညာပဲဖရာဆိုတာလည်းပညာပဲဆိုတော့နေတိုင်းပါနဲ့နေရတယ်ပညာပဲတလောကလုံးကိုလည်းပါနဲ့ဖုံးတာလေပညာနဲ့ပဲဖုံးတာလေဒါကြောင့်မို့ဒီလိုအော်တိုသွားနေတော့ဒီလိုဒါပဲထွက်တာပေါ့ဟုတ်တယ်မဟုတ်လားလူလို့သိနေတယ် သူကလူတွေပဲတိရစ္ဆာန်တွေပဲစသည်ဖြင့်သိနေတဲ့ခါကျတော့ဒီသုံးခုဒီအော်တူသွားနေပါလေနေတိုင်းဘာမှလုပ်စရာမလိုဘူးဘာလို့လဲလူဆိုတဲ့အတိကိုဖြောက်လို့မရဘူးဟုတ်တယ်မလားလူဒီပါလေပညာလားပရမတ်လားပညာလေလူပေါ်ရင်လူလို့ယူလိုက်တာ ਨੇ အကုန်လုံးတန်းစီပြီးတော့ပေါ်လာတာပဲပုဂ္ဂိုလ်တ attva သူတစ်ပါးယောက်ျားမိန်းမချစ်ချင်းမုန်းချင်းအလုံးပေါ်သွားတာပဲဟုတ်တယ်မလားအော်တိုသွားနေတယ်ဘာမှလုပ်စရာမလိုဘာမှလုပ်စရာမလိုဒီအာယုံကိုပဲကမ္မထမ်းအာယုံအဖြစ်ပြောင်းနိုင်ပါတယ်နော်ဘာအာယုံဖြစ်ပြောင်းနိုင်တော့ဒီဟာကဘာကြီးဖြစ်နေဖြစ်နေသူကကမ္မထမ်းအာယုံဖြစ်ကို ပြောင်းလို့ရတယ်ပြောင်းဖို့ဆိုရင်တတိမှာဘဒုကပ်ပြရအစိတ်မှာဘဒုကပ်ပြရစိတ်မှာတတိကပ်ပြရမယ်ဝရိယကပ်ပြရမယ်ပြီးတော့ဘဒုကပ်ပြရမယ်သမာဓိကပ်ပြရမယ်ပညာကပ်ပြရမယ်တတ္တာကပ်ပြရမယ်ဒါဒီ၅ခုကပ်ပြရမယ် တရားရဲ့တတိရဲ့ဝိရိယရဲ့သမာဓိရဲ့ပညာဒီလိုပြောပြီမယ်လို့ဒီလိုပြောပြီမယ်လို့အဓိကတော့သူပဲစိတ်နဲ့တတိကိုအမြဲတမ်းစုပ်အောင်လုပ်ပြရမယ်နားလည်တယ်နော်စိတ်နဲ့တတိကိုတွဲလိုက်တာနဲ့ဒီအာယုံဒီဘာဖြစ်သွားမလဲကမ္မထံယုံဖြစ်သွားမယ်ဘာအာယုံဖြစ်သွားမလဲ ကမ္မထအာယုဖြစ်သွားမယ်နားလည်ပြီနော်စိတ်နဲ့ဗာနဲ့တွဲလိုက်မယ်တတိနဲ့တွဲလိုက်ရင်အာယုမှန်သမျှဟာဗာဖြစ်သွားမယ်ကမ္မထအာယုအဲ့ဒီကမ္မထအာယုမှာလေသမထကမ္မထဝိပဿနာကမ္မထနှမျိုးထွက်လာသမထကမ္မထကလည်းဘု து ကိုသုံးရတော့တတိဝိပဿနာကမ္မထကလည်းတတိ ဘယ်လိုသုံးပါလဲနားလေရမှာကစိတ်နဲ့တတိတွဲလိုက်ပြီးတော့ကမ္မထာအာယုံအဖြစ်ရှုတဲ့အခါမှာဒီစိတ်နဲ့တတိသည်တွဲ၍ပညာကိုအသုံးပြုရင်တမထကမ္မထာဖြစ်တယ်။နော်စိတ်နဲ့တတိကိုတွဲ၍ စိတ်နဲ့တတိကိုတွဲ၍ပညာကိုအသုံးပြုလိုက်တာနဲ့ပါကမ္မထံသမထကမ္မထံစိတ်နဲ့တတိကိုတွဲ၍ပရမတ်အာယုံကိုသုံးလိုက်တာနဲ့ဝိပဿနာကမ္မထံဖြစ်ပါတယ်။ရပြီလား။ စိတ်နဲ့တတိသည်ပညာကိုအသုံးပြု၍ရှုမှတ်လိုက်တာနဲ့ဘာပေါ်လာမလဲသမထကမ္မထံပေါ်လာမယ်ဘာပေါ်လာမလဲသမထသမထသည်တမာတိလို့လည်းသုံးလို့မရဘူးလားကဲကြည့်ဒီပညာအာယုံကဘာထွက်လာလဲသမထထွက်လာတယ်ဘဒုကကူလို့ပညာအာယုံကသမထထွက်တယ် တတိကူလို့တတိမကူတဲ့ခါကျပညာအာယုကပါထွက်တယ်ဒါဆိုပညာအာယုကတစ်ခုထွက်တယ်နော်တတိပါရင်သမထဖြစ်တယ်အကျိုးကျေးဇူးပေါ်တယ်တတိမပါရင်ကိလေသာထွက်တယ်ဟုတ်ပြီလားဩပရမအာယုများတော့တစ်ခုတည်းပဲထွက်တယ် ဝိပဿနာအာယုံဒီယုံနဲ့နံပရမတ်ဆိုတာယုံနံကိုပဲပြောတာပဲเนาะစိတ်ကိုဒီတတိဒီပရမတ်အာယုံနဲ့တွဲလိုက်တဲ့အခါကျတော့မထွက်လာတယ်ဝိပဿနာထွက်လာတယ်ဝိပဿနာတင်မကဘူးတတိတလုံးလက်ကင်သုံးအဆုံးနိဗ္ဗာန်တိုင်လိမ့်မည် နိဗ္ဗာန်အာယုံအထိသွားနိုင်တယ်သဘောပေါက်ပါဟုတ်ပါဒါအာယုံကကြည့်မယ်ဒါဆိုရင်ဒီတိအာယုံရဲ့သဘောကိုနားလည်ဘုန်းကြီးကအာယုံကိုသုံးနေတာကစိတ်ကိုအည်သွေးမြင့်နေတာလားစိတ်စိတ်သူကသူကသူနေတာနော်အာယုံကိုဘာမှကင်လို့မရဘူးဟုတ်တယ်မဟုတ်လားပြောင်းလဲလို့လည်းမရဘာမှမလုပ်ဘူးလေသူကသူပဲနေတယ် ဒီစိတ်တရားနေပြီးတော့တတိအင်အားတွေသမာဓိအင်အားတွေဝိရိယအင်အားတွေပေါ်မူတည်ပြီးတော့ဒီဟာကအသုံးပြုပုံပွားသွားတာနော်ဒါဆိုအာယုံကအဓိကလားစိတ်ကအဓိကစိတ်ကအဓိကပါတနည်းအားဖြင့်စိတ်လို့ပြောတာလေရှုမှတ်တဲ့ဘက်ကအဓိကဟုတ်တယ်မလားစိတ်လို့ပြောတတ်တယ်အာယုံကအဓိကလားရှုမှတ်တဲ့ဘက်ကအဓိကလားရှုမှတ်တဲ့ဘက်ကဒါကွဲပြားဖို့လိုတယ်လေနော် အာယုလက်ကဘာမှမလုပ်ဘူးသူကြည့်ကြည့်သူလက်ကဘာမှမရှိဘူးတော့သူနေတယ်မှတ်ပဲနေဆိုတဲ့ခါကျတော့ပညာအာယုရဲ့ပရမအာယုရဲ့ကတခြားစီလားတူတူလားတခြားစီပါနော်ပညာအာယုန်ဒီပြောလိုက်တယ်ပညာကတခြားစီလား ပရမတ်ကတခြားစီလားအတူတူပဲလားနော်ဒါစဉ်းစားဖို့လိုလားမလိုလားဒါလေးရပါလိမ့်မယ်ဆော့ပဲလူခေါ်နော်ကြည့်လိုက်ကြည့်လိုက်ရင်ဒါပါမှမြင်တယ်ရူပယုံကိုမြင် ရူပယုံကိုမြင်တာလားစောက်ပင်ကိုမြင်တာရူပယုံကိုမြင်တာကြည့်တဲ့လူမှာဘာမြင်သွားလဲစောက်ပင်ရူပယုံကိုကြော်တက်ပြီးတော့ဘာမြင်လဲစောက်ပင်ကိုမြင်တဲ့အတွက်ကြောင့်လို့ပညာကလည်းဒါပဲပရမတ်ကလည်းဒါပဲကြည့်တဲ့လူပေါ်မှာပဲမူတည်တယ်ဟုတ်တယ် ကိုမြင်တာဘယ်လိုမြင်လဲအဖြူဆိုတဲ့အစင်းကိုမြင်ရင်ပရမတ်ကိုမြင်တာပဲဟုတ်ကဲ့ပါလားဒီအဖြူရောင်အစင်းမှာအကောင့်ထဲပါညာအဲ့လိုရှိတာမဟုတ်ဘူးအစင်းအနေနဲ့ပဲရှိတာ white work ဖြစ်သွားတဲ့အခါကျတော့ပုံတရံကြီးရှိတယ်လေးတောင်ပုံတရံအဖြူရောင်ဆိုးထားတာစသည်ဖြင့်ဆိုတော့ပညာတည်လေဒါပဲပရမတ်တည်လေ ဒါပဲဘာကကွာပါတယ်ရှိတဲ့အသိဉာဏ်ကကွာပါတယ်ပညာလို့ကြည့်ရင်လည်းပညာဖြစ်တယ်ပရမတ်လို့ကြည့်ရင်လည်းပရမတ်ဖြစ်တယ်တရားရှိတဲ့အချိန်မှာဒီတိုင်းပဲဝင်လေထွက်လေရှုတဲ့အခါမှာပညာလို့ပေါ်မလားပရမတ်ပေါ်မလားပညာအဖြစ်ရှုမှာလားပရမတ်ဖြစ်ရှုမှာ သူကဝင်လေထွက်လေရတယ်နာကပညာပုံစံပြမယ်ကြည်ကြရေပရမပုံစံပြမယ်ကြည်ကြရေလို့မလားဒီတိုင်းပဲသူကသူတဘာဝနဲ့ဝင်နေထွက်တယ်ဝင်နေထွက်ဒီတိုင်းပဲဖြစ်ကြတယ်ဟုတ်လားအဲ့ဒီအောင်မြင်တဲ့သူကပညာအာယုန်တွေနဲ့မြင်တယ်ပရမအာယုန်တွေနဲ့မြင်တယ်ဆိုဒီရဲ့အင်အားပေါ်မှာဒီလေရှုမှတ်မှုရဲ့အင်အားကောင်းမှုနည်းမှုပေါ်မှာမူတည်ပြီးတော့မြင်ဖို့ကြွားပါလားအင်အားနည်းရင်ပညာအာယုန်ပဲမြင်မယ်အင်အားကြီးလာလို့ရှိရင် ပရမအာယုမြင်မယ်ဆိုတော့ပရမအာယုဆိုတာကိုမြင်ခြင်းတိုင်းမြင်လို့မရပညာအာယုကသူကမြင်ခြင်းတိုင်းမြင်လို့ရတယ်မြင်ခြင်းတိုင်းမြင်လို့ရတဲ့အာယုကတတိမပါတော့ပညာအာယုကမြင်ခြင်းတိုင်းမြင်လို့ရတယ်တတိပါတော့ပညာအာယုကသမထကိုထုတ်လို့မှဖြစ်တဲ့အတွက်ကြောင့်မြင်ခြင်းတိုင်းမြင်လို့မရဘူးလေ့ကျင့်ရတယ်ကြောက်သွားဝင်လေထွက်လေဝင်လေထွက်လေ့ကျင့်ရတယ်ဟုတ်တယ် တတိနဲ့လေ့ကျင့်ခြင်းစိတ်ကိုတတိဖြင့်လေ့ကျင့်ခြင်းတတိနဲ့လေ့ကျင့်လိုက်တာနဲ့မျိုးထွက်လာတယ်ပညာအဲနဲ့သမထနဲ့ဝိပဿနာမျိုးထွက်လာတယ်အဲ့ဒါတရားကိုအသုံးပြုဖို့ပေါ်မှာမူတည်ပြီးတော့ထွက်လာတယ်သဘောပေါက်ရဲ့လားနော်ဒါကြောင့်မို့တရားရှုတဲ့အခါမှာနာမ တဏ္ဍာမရောက်ရင်အမှန်တတိပြုနာမအခေါ်အဝေါ်နာမည်နာမတဏ္ဍာနေပုံတဏ္ဍာနေအထေကိုတတ်တယ်အဲ့ဒီအထိစိတ်ကရောက်မသွားဘူးတတိပြုပြီးရှုမှတ်လို့ရှိရင်ဘာဖြစ်မလဲဝိပဿနာဖြစ်တယ်နော်ဒါကြောင့်မို့ပညာနဲ့ပရမတ်ကိုကိုကဘာနဲ့တူလဲဆိုတော့ခေါင်းနဲ့ပန်းလို့ပဲတူပါလေ ကောင်းတဲ့ပတ်လို့ပဲအာငန်းမှုစေးဆိုတော့ငန်းမှုစေးတစ်စိတည်းမှာပဲဒီဘက်လဲလိုက်ရင်ကောင်းဒီဘက်လဲလိုက်ရင်အာတူတူပဲပညာနဲ့အာယုံကလည်းတစ်ခုတည်းပဲကိုကကြည့်တဲ့ပုံမှာမူတည်ပြီးတော့မှပညာဖြစ်ခြင်းပရမဖြစ်ခြင်းအဲ့တော့ခုနကပြောသလိုပရမအာယုံဆိုတာကလုံးယူလို့မရဘူးเนาะအတင်းမြင်မြင်လို့လည်းမရဘူး ဒီသမထအာယုဆိုတာလေအတင်းလို့လို့မရဘူးလေ့ကျင့်ယူမှရတယ်။ဘာလို့မှရတယ်လေ့ကျင့်လေ့ကျင့်ယူမှလေ့ကျင့်အားကောင်းမှပညာကနေကြော်တက်ပြီးတော့အာလုံးကိုပရမမြင်တယ်။မြင်တယ်ပရမမြင်တာကိုဒိဋ္ဌိဒိဋ္ဌမှတ်တယ်။မြင်ရင်မြင်ကမြတ်မှတ်တာ။ကြားရင်ကြားကမြတ်မှတ်တာ။ဆိုတာလေကြားယုံကအတန်လောက်လေးနဲ့ပြီးသွားတယ်လူဖြစ်ကုန်များဘူး အခုဘုန်းကြီးပြောတယ်အခုရှင်းပြနေတယ်အတန်ဖြစ်ပဲသိတယ်ဆရာတော်လို့မသိတော့အတန်လို့ပဲသိတယ်နော်ပုဂ္ဂိုလ်တ attva ဒီစိတ်ကမရောက်တော့ဘူးကြားရင်ကြားကများနဲ့ပြီးသွားတယ်ဆိုတော့လောဘဒေါသမောဟကိလေသာဖြစ်သေးလားမြင်ရင်မြင်ကများနဲ့ပြီးသွားတော့လောဘဒေါသမောဟကိလေသာမဖြစ်တော့ဒါဟာပရမအာယုဖြစ်အောင်လေ့ကျင့်လာလို့ရှိရင် အဲ့ဒီအသိဉာဏ်မျိုးရနိုင်ပါလေအဲ့ဒီအသိဉာဏ်မျိုးရလာပြီဆိုရင်နိဗ္ဗာန်ခရီးနဲ့တော်ကြီးနီးသွားပြီလို့ပြောလို့မရဘူးလားရပါနော်ဝိပဿနာအာယုံဖြစ်မှာမဉ္ဇဉ်ပူဉ္ဇဉ်ဆိုင်ပြီးမဉ္ဇဉ်ပူဉ္ဇဉ်ဆိုင်မှာဗာတယ်လေနိဗ္ဗာန်ကိုမြင်နိုင်ရပါလားမရောက်ရင်ဘုမ္မာတတိပြု နာမတတံမရောက်ရန်အမှန်တတိပြုဒါဆိုရင်ဟုတ်ပြီဒီမှာလူရင်းပြောတော့မယ်ဒါနားလည်သွားပြီဆိုတော့တရားအားထုတ်တဲ့အခါမှာတေချာဘာလုပ်ရမယ်ဆိုတာသိသွားပြီနော်ကိုရှုတဲ့အခါမှာ ကိုယ့်ရဲ့ရှုွက်ကပညာအာယုဖြစ်နေသလားပရမအာယုဖြစ်နေသလားပညာအာယုဖြစ်နေပါလေတော့ သမထပရမအာယုဖြစ်နေရင်ဝိပဿနာပညာအာယုမြဲနေပုံရှုတုံသမထမည်ပညာအာယုမြဲနေပုံရှုတုံသမထမည်သမထဖြစ်ချိန်တဲ့လူပါလေဒီအာယုတစ်ခုကိုပြောင်းမသွားအောင်မြဲအောင်ရှုရတယ် ဝင်လေထွက်လေကိုမြင်အောင်ရှုရတယ်ဘာပဲရှုရှုဗုဒ္ဓနုတ္တိကမ္မထံမေတ္တာကမ္မထံဆိုသမထကမ္မထံတွေပေါ့အဲ့ဒီမေတ္တာကမ္မထံဆိုရင်မေတ္တာကိုတခါလေမြင်နေအောင်စွဲနေအောင်ပွားတယ်ဗုဒ္ဓနုတ္တိကမ္မထံဆိုရင်မြင်နေအောင်စွဲနေအောင်အဲ့လိုပွားတယ်နော်အာယုတစ်ခုခုလိုလေပျောက်မသွားအောင်အဲ့ဒါကိုတခါလေတောင်းလျှောက်လုံးဝပျောက်မသွားအောင်ထိန်းထားတယ်သူကအဲ့ဒါကြောင့်သမထကမ္မထံ လေ့ကျင့်နေဆိုရင်အပန်လေးတစ်ခုတောင်မှအနောက်ရှက်ပြီးတယ်သူကမရဝိပဿနာကမ္မထမ်းကြတော့အဲ့ဒီလိုနေမလို့အပ်ဘူးပညာအာယုံမြဲနေပုံရှုတုံသမထဆိုဆိုကြည့်ကြပါပညာအာယုံမြဲနေပုံရှုတုံသမထပညာအာယုံမြဲနေပုံ ရှုတုံသမထမီပညာအာယုရင်းနေပုံရှုတုံသမထမီကဲပညာအာယုကသမထအစွမ်းထက်အောင်ထုတ်လုပ်နိုင်စွမ်းရှိပါလေအသုံးတည့်ပါလေပညာကိုခွာ၍ရှုပါဆိုတာကဝိပဿနာအတွက်ပြောတာပညာကအသုံးပြုနိုင်ရင်အသုံးပြုနိုင်သလောက်အကျိုးကျေးဇူးရှိပါတယ် လောကထဲမှာပညာမပါဘဲနဲ့နေလို့မရဘူးလေအဖေဆိုတာလည်းပညာပဲအမေဆိုတာလည်းပညာပဲဆရာသမားဆိုတာလည်းပညာပဲပညာတွေကိုအသုံးမပြုဘဲနဲ့လူဘဝမှာနေလို့ရပါမလားလောကကြီးထဲမှာပညာမရှိတော့ဘူးဆိုအကုန်လုံးကျွန်းထိုးမောက်ကုန်ဖြစ်ကုန်မယ်အကုသိုလ်တွေတိုးပွားကုန်မှာပေါ့နော် ခုနလိုဝိပဿနာသမားတွေကပညာကိုအသုံးမပြုရဘူးလို့ဒီလိုဆိုလိုတာမဟုတ်ဘူးပညာကို သုံးတတ်ဖို့ပဲပြောတာပညာကိုမလုပ်လဲသုံးသုံးရမယ်ရှင်နန္ဒာတို့ရှင်ပါပါတော့ရာဟုလားညာဟုလားတို့မြတ်စွာဘုရားရှစ်သားအနန္ဒာရှစ်သားရာဟုလားလို့ဒီလိုခေါ်တယ်လေ အဲ့ဒီအခေါ်ဝါပါလေတော့ပညာပဲဒါပေမဲ့ငါသားငါညီလိုဒီလိုဆွဲလန်းတာရှိလားမရှိတော့ပညာက3မင်း3ရမှာမဆွဲရအောင်3တာ3စီမဆွဲစီနေပညာကလေ3မှာမဆွဲပါစေနဲ့ဟုတ်တယ်မလားငါပစ္စည်းငါဥစ္စာငါသားငါသမီးလို့မဆွဲနဲ့ သုံးနာသုံးမဆွဲစေနဲ့ဘုဂုဆရာတော်ဘုရားကြီးကိုဒကာကြီးတယောက်ကနေပြီးတော့အကောင်းစားသင်္ကန်းကြီးလာကတ်တယ်ပေါ့နော်အကောင်းစားသင်္ကန်းလာကတ်တော့အာဆရာတော်ကြီးရဲ့ဒကာနဲ့သူ့တကယ်ချင်းထိုင်နေတယ်သူ့တကယ်ချင်းစိတ်ထဲမှာမကြည့်ဘူးပေါ့ဆရာတော်ကြီးရဟန္တာလို့လည်းဖြစ်သေးပြောသေးတယ်သင်္ကန်းကောင်းစားကြိုက်လိုက်တာသင်္ကန်းကတ်တာနဲ့ချက်ချင်းယုံလိုက်တယ်ပေါ့ အဲ့ဒီမှာအနာမရှိရင်မဆက်ပါဘူးတဲ့ဆရာတို့ကဒါကိုယုံစရာအဖြစ်ပဲသင်္ကန်းအဖြစ်ပဲမြင်အကောင်းသားရဲ့အဆိုးရဲ့လို့မြင်တာမဟုတ်ဘူးသုံးစရာလို့မြင်တာဆွေးစရာလို့မမြင်ဘူးဘုန်းကြီးတို့အာညောင်လေးပင်ဘက်ကဆရာတော်ကြီးတစ်ပါးရှိတယ်။အော်ဆရာတော်ကြီးကလည်းဘုန်းကကြီးပါပါလေ။ ဒီမှာတော့ဆက်ပြလေးဘာလို့ကြတာပေါ့ဒါကအကောင်းစားပါဖျားဒါကနိုင်ငံခြားလာတာပါဖျားဘယ်နဲ့ညာနဲ့ဆိုဆရာတို့ကသိတာဒီတိုင်းပဲပေပေဟာမဆိုအမွေးတာလည်းမသိဘူးအနက်မွေးတာလည်းမမွေးတာလည်းဆရာတော်ရဘာမှအာယုံမဖြစ်ဘူးအဲ့ဒါနဲ့တခါတယောက်ကလာရှောက်တယ်ဆရာတော်ဖျားတချို့ရဟန်းတွေကအမွေးနန်းနိုင်တယ်နန်လို့ဆက်ပြာတွေကိုမသုံးဘူး စက်ပြအကျန်းနေပဲသုံးတယ်ကာဗွန်တစ်တွေပဲသုံးတယ်ဆိုလို့ဆရာမကြီးကဟုတ်လားဆရာတော်ကတော့စက်ပြဆိုတာရီချိုးဖို့ပဲအဲ့လိုပဲသိတာပဲဆရာတော်ကြီးကလည်းရိုးရဲခါကျတော့ကောင်းတာနေလည်းမသိပါဘူးဆိုးတာနေလည်းမသိပါဘူးအနက်မွေးတာနေမမွေးတာနေလည်းဆရာတော်အာရုံမပြုပါဘူးဆရာတော်ကတော့ရီချိုးဖို့သုံးဖို့ဒီလောက်ပဲသိတာပါ ဟုတ်တယ်မလားနော်သုံးတာသုံးနဲ့မဆွဲတော့ဘူးတရားရှိတဲ့ပုဂ္ဂိုလ်ရလေသုံးတော့သုံးနဲ့ဆွဲနေသေးတယ်ဆိုရင်ဒုက္ခရောက်တာပေါ့ဟုတ်တယ်မလားသုံးလဲသုံးနဲ့ဆွဲလဲဆွဲနေဆိုဒုက္ခရောက်တယ်ပညာအာယုဆိုတာသုံးဖို့ပါဆွဲလန်းဖို့မဟုတ်ဘူးကိုယ်သာသမီးရှိတယ်ဟုတ်လား ကိုယ့်ရဲ့မိသားစုရှိတယ်ကောင်းစွာဆောင်ရှောက်မယ်ဆောင်ရှောက်မယ်တာဝန်ရှိတယ်ဒီလောက်ပဲမဆွဲတော့เนาะပရမအာယုံကြတော့ဝိပဿနာဖြစ်တယ်ပရမအာယုံမမြဲဘူးရှုတုံဝိပဿနာပရမအာယုံကြတော့မမြဲပုံကိုရှုရင်မှဖြစ်တယ်ဝိပဿနာဖြစ်တယ်ဆို မအာယုံမမြဲပုံရှုတုံဝိပတ္တိပရမအာယုံမမြဲပုံရှုတုံဝိပတ္တိပရမအာယုံမမြဲပုံရှုတုံဝိပတ္တိဆိုအာယုံတွေကဘာမှမလုပ်ဘူးသိသွားပြီလားတရားရှုတဲ့ပုဂ္ဂိုလ်တွေအာယုံနောက်လိုက်တာများ ကိုလောက်ရမယ်ရှုမှတ်တဲ့ဘက်ကအင်အားပြည့်အောင်ဖြည့်ဖို့ကြတော့မေ့တယ်။ဝါဘာဖြစ်တယ်ဗျာရှုတဲ့အခါကျတော့ဘလို့မြင်နေအဲ့အာယုံကဘလို့ဖြစ်သွားတယ်ဒီအာယုံကိုကောင်းအောင်ပဲလိုက်နေတာပဲကျင့်တတ်တဲ့အထိပုံစံပေါ်တဲ့အထိကိုဖြစ်ခြင်းတဲ့အထိအတင်းလောက်ယူနေကြတာပဲအာယုံနောက်ကိုပဲလိုက်နေတယ်အာယုံကတစ်ခုခုဖြစ်နေတယ်တရားမကောင်းတော့ဘူးတရားတွေကြာသွားပြီဘုန်းကြီးတို့အာယုံကသုံးမဲ့သုံးရမှာဘယ်ဘက်ကဖြစ်ရမှာလဲ ရှုမှတ်တဲ့ဘက်ကအင်အားဖြစ်ရမှာပဲတမာတိပညာအင်အားဖြစ်ရမှာအာယုံကဘာမှလုပ်လို့မရအောင်သူ့ဘက်ကကိုယ့်ဘက်ကဟာပဲကိုပိုင်တာအာယုံကသူပေါ်ကျင်တာပေါ်တာသူပြကျင်တာပြတာကိုဘာမှလုပ်လို့မရအခုရှုတဲ့အခါမှာလေအာယုံကိုကိုကမြင်နေတာမြင်ခွင့်ရတာမရဘူးသူပေါ်ကျင်တာပေါ်တယ်ဟုတ်တယ်မလားသူပြကျင်တာပြတယ်သူပေါ်ကျင်တာပေါ်တယ်ဘာမှလုပ်လို့မရအောင်အဲ့ဒါအာယုံဆိုတာကိုကဘာမှကံလို့မရတဲ့အတွက်အာယုံကို ဘာမှမလုပ်ပဲတကယ်လုပ်ရမှာကပါနော်ကိုယ်ဘက်ကပမာတိအားဝိရိယအားပညာအားပြည့်လာလို့ရှိဒီအာယုံကလိန်လို့ညာလို့မရတော့အခုတော့အာယုံရဲ့အလိန်ကြီးအားလုံးခံရတယ်ငါလို့လိန်သားတယ်ယောက်ျားလို့လိန်လိုက်တယ်မိန်းမလို့လိန်လိုက်တယ်ကြိုက်စရာလို့လိန်တယ်မုန်းစရာလို့လိန်တယ်သူလိန်သမျှကိုယ်ပါအကုန်လုံးခံရ ဘာဖြစ်လို့လဲကိုယ်မှအင်အားမပြည့်နေတဲ့အခါကျတော့သူပြကျင်တာပြပြတယ်လို့ကိုလိုက်ထင်နေတာနော်ပရမအာပရမဆိုင်လောက်အောင်ဒီအာယုံကိုဉာဏ်ကစိုက်ဝင်သွားပြီဆိုရင်သူလိမ်လို့မရတော့ဘူးအဲ့လိုလိမ်လို့မရတဲ့အခါကျတော့အာယုံရဲ့နှိမ့်ဆက်မှုကိုမခံရတော့ဘူးပေါ့ကိုယ်တော့အာယုံကနှိမ့်ဆက်တာကိုခံနေရတယ်ဆိုတော့ကိုယ့်ဘက်ကကြည်နိုင်တဲ့စွမ်းအားကနည်းသေးတော့ အမှန်အတိုင်းမမြင်နိုင်တဲ့အခါကျတော့အာယုအလင်အားလုံးကိုခံနေရတယ်ဟုတ်တယ်မဟုတ်လားအာယုလင်မြတ်တို့ကခံနေရတယ်ဘာဖြစ်လို့လဲကိုကြည့်တာကစွမ်းအားမရှိစွမ်းအားမရှိတော့အမှန်တိုင်းထိုးဖောက်ပြီးတော့မမြင်နိုင်ဘူးထိုးဖောက်ပြီးတော့မမြင်နိုင်တဲ့အတွက်သူလိမ်ရင်လို့လိမ်ခဲ့ဟာကိုကိုကဟုတ်ထင်နေတာပညာအာယုလိမ်မြတ်ကိုဟုတ်ထင်နေတယ်အဲကြောင့်အာယုကို တို့ကသုံးဖို့သာလေဖြစ်တယ်ဆွဲလန်းဖို့မဟုတ်ဘူးကိုယ့်ရဲ့အင်အားကောင်းလာတာနဲ့များအာယုရဲ့သဘောအမှန်ကိုသိလာနိုင်ပါလေတရားရှုတယ်ဆိုတာအာယုရဲ့သဘောအမှန်ကိုသိအောင်ရှုရခြင်းဖြစ်ပါလေဘယ်အာယုဖြစ်ဖြစ်သူ့ရဲ့သဘောအမှန်ကပါလေလို့သိအောင်နားလည်အောင်ကြိုးစားတာဖြစ်ပါလေအဲဒီလိုသဘောအမှန်ကိုသိအောင်ကြိုးစားအားထုတ်ခြင်းကိုပဲဝိပဿနာ အာထုတ်ခြင်းလို့ခေါ်ပါတယ်။သဘောအမှန်ကိုသိသွားလို့ရှိရင်ဘာလဲဆိုတာကိုကွက်ကွက်ကွင်ကွင်အဖြေရှာလို့ရသွားတာပေါ့နော်။နာနဲ့အာယုရဲ့သဘောမှန်ကဘာလဲ။ဝင်လေထွက်လေရဲ့သဘောအမှန်ကဘာလဲ။ဘောင်းပိန်မှုရဲ့သဘောအမှန်ကဘာလဲ။ဒီအာယုရဲ့သဘောအမှန်ကိုရောက်အောင်ဉာဏ်ကရပါပြီဆိုလို့ရှိရင်အဲ့ဒီဉာဏ်ကတော့ဖူးတန်သွား တရားထုတ်လာတာဖို့တန်သွားပြီနားလည်ပြီနော်ကဲနားကြအောင်စို့သာသာ